ခန်းကြီး25အငယ်1မှ9အိုထာဝရဘုရားကိုရောကိုအကျွန်ုပ်တတ်တလျက်နေပါ၏အကျွန်ုပ်၏ဘုရားသခင်ကိုရောကိုအကျွန်ုပ်ခိုလုံသည်ဖြစ်၍ရှက်ကြောက်ခြင်းသို့မရောက်ပါစေနှင့်အကျွန်ုပ်၏ရန်သူတို့သည်အကျွန်ုပ်ကိုအောင်၍အောင်ပွဲကိုမခံပါစေနှင့်အကယ်စင်စစ်ကိုရောကိုမျောလင်းသောသူတို့သည်ရှက်ကြောက်ခြင်းသို့မရောက်ရကြပါအကြောင်းမရှိဘဲတစ္ဆာကိုဖျက်သောသူတို့သည်ရှက်ကြောက်ခြင်းသို့ ရောက်ရကြပါလိမ့်မည်။အိုထာဝရဘုရားကိုတော်ဤလမ်းတို့ကိုအကျွန်ုပ်အားပြညွှန်၍ခရီးတော်တို့ကိုတွင်တင်တော်မူပါ။ကိုတော်ဤတမန်တရားကိုပြ၍အကျွန်ုပ်ကိုတွင်တင်တော်မူပါ။အကြောင်းမူကားကိုတော်သည်အကျွန်ုပ်ကိုကယ်တင်သောဘုရားသခင်ဖြစ်တော်မူ၏။ကိုတော်ကိုအစဉ်မျှော်လင့်လျက်နေပါ၏။အိုထာဝရဘုရားရှေးကာလမှစ၍ပြတော်မူသောဂုဏနှင့်မေတ္တာသဘောကို အောင်းမေတော်မူပါအကျွန်ုပ်သည်အသက်အရွယ်ငယ်စဉ် ပြစ်မှားမိသောအပြစ်တို့ကို အောက်မေ့တော်မမူပါနှင့်။ကောင်းမြတ်တော်မူသည်ဖြစ်၍ကရုဏာတော်ရှိသည်အတိုင်းအကျွန်ုပ်ကိုအောက်မေ့တော်မူပါထာဝရဘုရား။ထာဝရဘုရားသည်ကောင်းသောသဘော၊ဖြောင့်မတ်သောသဘောနှင့် ပြည့်စုံတော်မူသည်ဖြစ်၍၊အပြစ်ရှိသောသူတို့ကိုလမ်းပြတော်မူ၏။နှိမ့်ချလျက်ရှိသောသူတို့ကိုတရားလမ်း၌သွေးဆောင်တော်မူ၏။နှိမ့်ချလျက်ရှိသောသူတို့အား ခရီးတော်တို့ကိုတွင်တင်တော်မူ၏ဒါဝရဘုရား၏လမ်းရှိရှိသမျှတို့သည် ပရိညင်တရားတော်နှင့်တက်တေခံတော်မူချက်တို့ကိုစောင့်ရှောက်တော်သူတို့အားဂယုဏနှင့်တစ္ဆာဖြစ်ကြသည်။အိုထာဝရဘုရားအကျွန်ုပ်၌အပြစ်များလာသောကြောင့်နာမတော်ကိုထောက်၍ချမ်းသာပေးတော်မူပါ။အငယ်၁၂မှ၁၆အချင်းသူသည်ထာဝရဘုရားကိုကြောက်ရွံ့တတ်၏ ထိုသူအားနှစ်သက်ဘွယ်သောလမ်းကို ပြညွှန်တော်မူမည်။ထိုသူသည် ကိုယ်တိုင်ကောင်းမွန်စွာကျိန်းဝပ်၍၊သူ၏အမျိုးအနွယ်သည်လည်းပြည်တော်ကိုအမွေခံရလိမ့်မည်။ထာဝရဘုရားကိုကြောက်ရွံ့သောသူတို့သည်ကိုယ်တော်မြတ်နှင့် မိဿဟာယဖွဲ့ရသောအခွင့်နှင့်ပဋိညာဉ်တရားတို့ကိုသိရသောအခွင့်ရှိကြ၏။အကျွန်ုပ်သည်ထာဝရဘုရားကိုအစဉ်မြော်လင့်လျက်နေပါ၏။အကြောင်းမူကား၊အကျွန်ုပ်၏ခြေကို ကြော်ကွင်းတဲကနှုတ်ယူတော်မူမည်အကျွန်ုပ်သည်တယောက်ထီးကြံကျွင်း၍နှိမ့်ချခြင်းကိုခံရသောကြောင့်အကျွန်ုပ်ကိုမျက်နှာပြု၍ကယ်မတနာတော်မူပါအငယ်၁၉မှ22အကျွန်ုပ်စိတ်နှလုံးဆင်းရဲသည်ကို ချမ်းသာပေး၍အမှုများတဲ့ကကယ်နှုတ်တော်မူပါအကျွန်ုပ်နှိမ့်ချခြင်းနှင့် ပူပန်ခြင်းကိုကြည့်ရှု၍အကျွန်ုပ်အပြစ်ရှိသမျှတို့ကိုလွတ်တော်မူပါ အကျွန်ုပ်၏ရန်သူတို့သည်များပြားကြောင်းနှင့်အကျွန်ုပ်ကိုပြင်းစွာမုန်းထားကြောင်းကိုဆင်ခြင်တော်မူပါ။အကျွန်ုပ်အသက်ကိုစောင့်ရှောက်၍အကျွန်ုပ်ကိုကယ်တင်တော်မူပါ။အကျွန်ုပ်သည်ကိုယ်တော်ကိုခိုလှုံပါသည်ဖြစ်၍၊ရှက်ကြောက်ခြင်းသို့မရောက်ပါစေနှင့်။ကိုယ်တော်ကိုမြော်လင့်လျက်နေပါသည်ဖြစ်၍၊အပြစ်ကင်းခြင်းနှင့်သဘောဖြောင့်ခြင်းသည်အကျွန်ုပ်ကိုစောင့်ရှောက်ပါစေသော။အိုဘုရားသခင်၊ ဣသရေလအမျိုးကိုခပ်သိမ်းသောဒုက္ခအထဲကရွေးနှုတ်တော်မူပါ